ရှမသဲခရစ်ခန်းကြီး၁၈အငယ်၁မှ6ထိုအခါတပည့်တော်တို့သည် ချင်းကပ်၍ကောင်းကင်နိုင်ငံတော်၌အဘယ်သူသည်သာ၍ကြီးမြတ်ပါအံ့နည်းဟုမေးလျှောက်ကြသောသူငယ်တယောက်ကိုခေါ်တော်မူ၍တပည့်တော်တို့အလယ်၌ထားပြီးမှငါအမှန်ဆိုသည်ကားတင်တို့သည်ပြောင်းလဲ၍သူငယ်ကဲ့သို့မဖြစ်လျင်ကောင်းကင်နိုင်ငံတော်သို့မရောက်ရကြထိုကြောင့်အကျဉ်သူသည်ဤသူငယ်ကဲ့သို့ မိမိကိုမိမိနှိမ့်ချအံ့။ထိုသူသည်ကောင်းကင်နိုင်ငံတော်၌သာ၍ကြီးမြတ်လိမ့်မည်။အကြင်သူသည်ငါ့မျက်နှာကိုထောက်၍ဤကဲ့သို့သောသူငယ်တစုံတယောက်ကိုလက်ခံ၏။ထိုသူသည်ငါ့ကိုပင်လက်ခံ၏။ငါ့ကိုယုံကြည်သောဤသူငယ်တစုံတယောက်ကိုအကြင်သူသည်မှားယွင်းစေ၏။ထိုသူသည်လည်ပင်း၌ကြိတ်ဆုံကျောက်ကိုဆွဲ၍၊နက်နဲသောပင်လယ်၌နစ်မြုပ်ခြင်းကိုခံရလျှင်အနေသာ၍ကောင်း၏။ အငယ်9မှ9မှားယွင်းစရာအကြောင်းများရှိသောကြောင့်၊လောကီသားတို့သည်အမင်္ဂလာရှိကြ၏။မှားယွင်းစရာအကြောင်းရှိရမည်။သို့သော်လည်းမှားယွင်းစရာအကြောင်းကို ဖြစ်စေသောသူသည်အမင်္ဂလာရှိ၏။သင်၏လက်ခြေသည်သင့်ကိုမှားယွင်းစေလျှင်၊လက်ခြေကိုဖြတ်ပစ်လော့။လက်ခြေအစုံနှင့်ထာဝရမီးထဲသို့ချခြင်းကိုခံရသည်ထက်၊အင်္ဂါချို့တဲ့၍အသက်ရှင်ခြင်းသို့ဝင်စားသော်သာ၍ကောင်း၏ ။သင်၏မျက်စိသည်လည်းသင့်ကိုမှားယွင်းစေလျှင်၊မျက်စိကို ထုတ်ပစ်လော့။မျက်စိနှစ်ဘက်စုံနှင့်ငရဲမီးထဲသို့ချခြင်းကိုခံရသည်ထက်၊မျက်စိတဘက်နှင့်အသက်ရှင်ခြင်းသို့ဝင်စားသော်သာ၍ကောင်း၏။သင်တို့သည်ဤသူငယ်တစုံတယောက်ကိုမထီမဲ့မြင်မပြုမည်အကြောင်းသတိရှိကြလော့။ငါဆိုသည်ကား၊သူတို့၏ကောင်းကင်တမန်တို့သည် ကောင်းကင်ဘုံ၌ရှိတော်မူသောငါ့အဘ၏မျက်နှာတော်ကိုအစဉ်မပြတ်ဖူးမြင်ကြ၏။ထိုမှတပါး၊လူသားသည်ပျောက်သော သူတို့ကိုကယ်တင်အံ့သောငှါကြွလာသတည်း။အဘယ်သို့ထင်ကြသနည်း။သိုးတရာရှိသောသူ၌သိုးတကောင်သည်လမ်းလွဲ၍ပျောက်လျှင်၊ထိုသူသည်ကိုးဆယ်ကိုးကောင်သောသိုးတို့ကို တောင်ပေါ်မှာထားခဲ့ပြီးမှ၊လမ်းလွဲ၍ပျောက်သောသိုးတကောင်ကိုသွား၍ရှာတတ်သည်မဟုတ်လော တွေ့ပြီးလျှင် လမ်းမလွဲမပျောက်သောသိုးကိုးဆယ်ကိုးကောင်၌ဝမ်းမြောက်ခြင်းရှိသည်ထက်၊ထိုသိုးတကောင်၌သာ၍ဝမ်းမြောက်ခြင်းရှိသည်ဟုငါအမှန်ဆို၏။7ထိုနည်းတူ၊ကောင်းကင်ဘုံ၌ရှိတော်မူသောသင်တို့အဘသည်ဤသူငယ်တယောက်ကိုမျှပျက်စီးစေခြင်းငှါအလိုတော်မရှိ။8ထိုကြောင့်၊သင်၏ညီအစ်ကိုသည်သင့်ကိုပြစ်မှားလျှင် သူ့ဆီသို့သွား၍နှစ်ယောက်တည်းချင်းသူ၏အပြစ်ကိုပြ၍ဆုံးမလော့။သူသည်သင်၏စကားကိုနားထောင်လျှင်ညီအစ်ကိုကိုရပြီ။သို့မဟုတ်သင်၏စကားကိုနားမထောင်လျှင်၊လူနှစ်ဦးသုံးဦးသက်သေခံ၍စကားရှိသမျှတို့ကိုတည်စေခြင်းငှါကိုယ်နှင့်အတူလူတဦးနှစ်ဦးကိုခေါ်ဦးလော့။ထိုသူတို့၏စကားကိုနားမထောင်လျှင်အသင်းတော်အားကြားပြောလော့။အသင်းတော်၏စကားကိုနားမထောင်လျှင် သာသနာပလူကဲ့သို့၎င်း၊အခွန်ခံကဲ့သို့၎င်းထိုသူကိုမှတ်လော့။ငါအမှန်ဆိုသည်ကား၊မြေကြီးပေါ်မှာသင်တို့ချည်နှောင်သမျှသည် ကောင်းကင်ဘုံ၌ချည်နှောင်လျက်ရှိလိမ့်မည်။မြေကြီးပေါ်မှာဖြေလွှတ်သမျှသည်ကောင်းကင်ဘုံ၌ဖြေလွှတ်လျက်ရှိလိမ့်မည်။တဖန်ငါဆိုသည်ကား၊မြေကြီးပေါ်မှာသင်တို့တွင်နှစ်ယောက်တို့သည်သဘောချင်းတူ၍ဆုတောင်းလျှင်၊တောင်းသမျှသောဆုတို့ကို ကောင်းကင်ဘုံ၌ရှိတော်မူသောငါ၏ခမည်းတော်သည် ပေးတော်မူလတံ့။အကြောင်းမူကား၊အကြင်အရပ်၌လူနှစ်ဦးသုံးဦးတို့သည်ငါ၏နာမကိုထောက်၍စည်းဝေးကြ၏။ထိုအရပ်၌သူတို့အလယ်မှာငါရှိသည်ဟုမိန့်တော်မူ၏။ထိုအခါပေတရုသည်ချဉ်းကပ်၍၊သခင်၊ညီအစ်ကိုသည်အကျွန်ုပ်ကို ပြစ်မှား၍အကျွန်ုပ်သည်သူ၏အပြစ်ကိုဘယ်နှစ်ကြိမ်လွှတ်ရ ဘာအံ့နည်း။ခုနစ်ကြိမ်မြောက်အောင်လွှတ်ရပါအံ့လောဟု မေးလျှောက်သော်၊ယေရှုက၊ခုနစ်ကြိမ်မြောက်အောင်လွှတ်ရမည်ငါမဆို၊အကြိမ်ခုနစ်ဆယ်ခုနစ်လီမြောက်အောင်လွှတ်ရမည်ငါဆို၏။ထိုကြောင့်၊ကောင်းကင်နိုင်ငံတော်သည်မိမိကျွန်များတို့ကိုစာရင်းယူခြင်းငှါအလိုရှိသောမင်းကြီးတဦးနှင့်တူ၏။စာရင်းယူစဉ်တွင်ငွေအခွက်တသိန်းကြွေးတင်သောသူတယောက်ကိုရှေ့တော်သို့ဆောင်ခဲ့ကြ၏ ထိုသူသည်ကျွေးဆပ်ရန်မရှိသောကြောင့်၊ကိုယ်မှစ၍သားမယား၊ဥစ္စာရှိသမျှတို့ကိုရောင်း၍ကြွေးကိုဆပ်စေဟုသူ၏သခင်စီရင်၏။ထိုကျွန်သည်ညွန့်ပြတ်ဝပ်သွားလျက်၊သခင်၊ကျွန်တော်ကိုသည်းခံတော်မူပါ။ကြွေးရှိသမျှကိုဆပ်ပါမည်ဟုလျှောက်လျှင်၊သူ၏သခင်သည်သနားခြင်းရှိသဖြင့်၊ကြွေးရှိသမျှကိုလွှတ်၍ချမ်းသာပေးလေ၏။28 35ထိုကျွန်သည်ထွက်သွားရာတွင်မိမိငွေဒေနာရိတရာကြွေးတင်သော ကျွန်ချင်းတယောက်ကို တွေ့လျှင်၊လည်ပင်းကိုကိုင်ညှိ၍ငါ့ငွေကိုဆပ်ပေးလော့ဟု ဆို၏။ထိုကျွန်ချင်းသည်ကြွေးရှင်၏ခြေရင်း၌ပြပ်ဝပ်လျက်၊ကျွန်တော်ကိုသည်းခံတော်မူပါ။ကြွေးရှိသမျှကိုဆပ်ပါမည်ဟု တောင်းပန်သော်လည်း၊ငွေရှင်သည်နားမထောင်ဘဲသွား၍ကြွေးကိုမဆပ်မှီတိုင်အောင်သူ့ကိုထောင်ထဲမှာလှောင်ထား၏။ ထိုအမှုအရာကို အခြားသောကျွန်ချင်းတို့သည် မြင်လျှင်၊အလွန်နာကြည်းသောစိတ်နှင့်သွား၍ပြုလေသမျှတို့ကိုမိမိတို့သခင်၌ကြားလျှောက်ကြ၏။ထိုအခါသခင်သည် ထိုကျွန်ကိုခေါ်၍၊ဟယ်ဆိုးညစ်သောကျွန်၊သင်သည်ငါ့ကို တောင်းပန်သောကြောင့်၊သင်၌တင်သမျှသောကြွေးကိုငါရှင်းလင်းစေ၏။ငါသည်သင့်ကိုသနားသကဲ့သို့သင်သည်လည်းကျွန်ချင်းကိုမသနားအပ်သလောဟုဆိုလျက်၊အမျက်ထွက်၍ ကြွေးရှိသမျှကိုမဆန့်မှီတိုင်အောင်အာဏာသားတို့လက်သို့အပ်လေ၏။သင်တို့သည်လည်း၊ညီအစ်ကို အချင်းချင်းတို့ကို စိတ်နှလုံးပါလျက်အပြစ်မလွှတ်လျှင်၊ကောင်းကင်ဘုံ၌ရှိတော်မူသောငါ၏အဘသည် ထိုနည်းတူသင်တို့ကိုစီရင်တော်မူလတံ့ဟု မိန့်တော်မူ၏။